ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမိုးမိမျိုးနဲ့မဗရန်ကူတွင်16ရက်နေ့လ2011ခုနှစ်နေ့တွင် ဟောကြားတော်မူသောမဗရန်ကူကျောင်းလှရေစက်ချအနုမောရဏတရားတော်ယေနာတန်ခါမြတ်သောယေနာယေနာမြတ်တော်မှာကိုယူတီမြတ်နှုတ်လက်ဆိုမူ၏ ရှိခိုးဘူးသောဟုမြော်မှန်ဆော့ကြော့ကြီးညိုကြပါအောင်စို့ခမညာရှင်တော် ရဏာများသုံးပါးတို့အားယောတိများမြတ်လက်ဆုံးမူ၍ရှိခိုးပူဇော်ပူရမန်လျှော့တော့ကြရသောဤပနာမကုသိုလ်ခံစေရနာကြောင့်အပြည့်ခါတိမ်ပပြောင်းငြိမ်၍ဤနည်းရာမှာမြတ်နိဗ္ဗာန်ကိုလျင်မြန်သောအသည့်လွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်ပြီးနိုင်ကြသောသဘာဝရားရှင်ဤပါတော်အစစ် သမီးတော်အစဉ်များဖြစ်ကြပါစေသာသာအာဟံဒီသာသာတိတရဏနာတာတိရဏနာတာဖြင်းငေါတမနာကတိဖြင်းငေါတမနာကဘောတထတိလဘောတထတိလဓမ္မယာသာမိဓမ္မယာသာမိဒုက္ခ ထဝနောဘံသတဝါမိလံဒီထမိလံဒီထမိပန္တိမိပန္တိဒုတိယံပိဒုတိယံပိဟာပန္တိဟာပန္တိတရဏိနာသဟတိရဏိနာသဟရှင်ငါတံပါဏကေတံရှင်ငါတံပါဏကေတံဘောပထာတိနောဘောပထာတိနံမာယာသာမိသမာယာသာမိလောကံကထဝနောဘံသတဝါမိလံဒီထမိလံဒီထမိပန္တိမိပန္တိတတိယံပိတတိယံပိဟာ 반디반디비트레나비트레나팅가반반나가팅가반반나가보토타비나보토타비나가마야사미가마야사미노칸가토와노칸가토와빌란디타빌란디타미반디미반디자마하와라미타모리타아멘다나두ဟိုတရဏဂုံပြီးတော့မှာနော်။ဒါမဟာဝရမိတံဝရိတာသပါတိလို့ မြန်မာလူရန်ချင်းစကားကိုငါစုအာငါတိဝရာမိစုတော့မယ်တန်ထုံငါစုမဲ့စကားကိုတုံမီတင်တရားဓမ္မတို့ဝရေချလိုက်ဆိုကြလို့ပြောတာဟုတ်နော်ခုနကအာမန်ဒီတုံးကလည်းလိုက်ဆိုနေတာပဲလေအာအာမန်ဒီတုံးကလိုက်ဆိုနေကြတာနေခုဘာလို့ဒါစကားပြောတာတော့ဗရဏဂုံယူတဲ့အချိန်ကိုစိတ်ထွက်သွားလို့ရှိရင်ဗရဏဂုံမတည်ဘူးဘုရားတရဏကိသာမိဆိုစိတ်ရှိရင်ရှိမယ်ပေါ့ ဓမ္မတရဏကိသမိဆိုစိတ်အိမ်ရောက်နေရင်တတိတရဏကိုမတည်ဘူးဟုတ်နော်ဟင်ဓမ္မတရဏကိသမိဆိုစိတ်တောင်ရောက်ချင်ရောက်မတိကြလို့တရဏကိုသုံးခါပေးယူပါတချင်မမြဲတချင်မြဲပေါ့ဟုတ်နော်သူကဆိုနေကြမှုဆိုလို့ဒါပြောတာနော်ဟင်ဂျာမဟာဝရမိတာဝရိထဆိုတာပါဠိနဲ့အ내ကိုမသိချင်းနေငါဆိုသလိုလိုက်ဆိုလို့ခိုင်းဟုတ်နော်ဘာလို့ခိုင်းတော့ တရဏဂုံခံတဲ့အချိန်မှာမိမိကြီးလိုက်မှာဆုံးတယ်ဟုတ်နော်တရဏဂုံခံတဲ့အချိန်ကိုရောနှုတ်ရောသိရောသုံးခုလုံးတရဏဂုံတည်အောင်လုပ်ရမှာဗျတော့နိုင်ပါမလားဒီမိုးမိတ်ဒီတို့သွားပါမယ်ဗျာဟုတ်ကဲ့ဘုရားတရဏကိစ္စမျိုးတို့ဟောအိမ်ဘသူဘာမှဘာမပြောကြရသေးဘူးတော့ဆိုပါသွားတယ်ဓမ္မဗျာဟုတ်ကဲ့ဓမ္မဗျာဟင် မှတ်သားထားပါမယ်ဗျာအခုမှမှတ်သားထားပါမဒီမဒီနေတော့အဲ့တော့တရဏဂုံမယူမီဖျားရှိခိုးရညာလည်းဖျားရှိခိုးနေတာပဲအခုဖျားနမောတတကဖျားရှိခိုးခိုင်းတာတမဗျာဟင်တရဏဂုံမခံယူခင်ခင်ဗျားတို့ဖျားအာယုံပြုခိုင်းတာဗျာနမောတတပကောဝတော်ပါလေဟုတ်နော်တမဘာဖြစ်လို့တို့တရဏဂုံ၃ပါးရဲ့ပန်ရှင်စိတ်ဒီဖျား တရားပွင့်မှတရားပေါ်တာလေတရားတော်တိုင်းကျင့်မှသံဃာဆိုတာပေါ်တာဟင်တို့ဟိုနိုင်ငံရေးစကားနဲ့ပြောလို့ရှိရင်ဟိုတို့တိုင်းပြည်ရဲ့ဓမ္မဝါယမကိစ္စဖြစ်ဖြစ်ဘာကိစ္စဖြစ်ဖြစ်ပွဲကြီးလုပ်တယ်ဆိုလို့ချင်းဘာတော့ဘုံကျိုးအောင်ဆန်းအလုပ်ပြုနေလို့ရတာထင်တယ်ဓမ္မဗျာဘာဖြစ်လို့တော့တိုင်းပြည်ရဲ့ကောင်းဆောင်ဓမ္မဗျာလို့လိုက်ရအောင်သူလုပ်ပေးတာဓမ္မတော်မို့ဒီတိုင်းပြည်ရဲ့ကိစ္စလုပ်မကြရင် ပူကျော်အောင်ဆန်းကိုအလေးပြုပါတယ်လို့ပေါ့ဟုတ်ကဲ့ပါဗျာဟုတ်ကလားတမန်ဗျာဆိုရင်တော့မှတ်မိမှာမှတ်မိပါတယ်ဗျာအခုလည်းတို့သာသနာကထွံ့မြောက်ဖို့လွတ်မြောက်ရေးအတွက်ခေါင်းဆောင်ကြီးဖရာပဲကွတမန်ဗျာဖရာပေါ်မှာတရားပေါ်တာမဟုတ်ဘူးလားတမန်ဗျာတရားတော်အတိုင်းလိုက်ကျင့်မှတန်ခါပေါ်တာဒါမို့ဒီတရဏဂုံသုံးပါခံယူမဲ့ကြရင်ဖရာအာယုံပြုခိုင်းတာတမန်တော်နမောတတာလို့ဆိုရင် ဖရာအာယုံပြုတော့တမန်ပါဗျာအဲအာယုံမပြုရင်တော်ကြတော့နမောတတအပြေးပြိုင်ပွဲဖြစ်တာများတယ်သူအရင်ကြအောင်ငါအရင်ကြအောင်တယောက်တည်းနောက်ကြနေရရှက်စရာကြီးကိုအဲ့တော့နမောတတကဘဝတို့အာရတော်တယ်ပါမှလည်းမသိဘူးဟုတ်ကလားကိုရှိကောပြေးပြိုင်နေတာနမောတတပြေးပြိုင်နေတာဟုတ်တယ်ပါဗျာအဲ့ဒါဖရာအာယုံပြုခိုင်းတာ အဲ့တော့တို့ဟာရှိကနမောတတလို့တိုင်ပြီးတယ်ဒီကအာယုံပြုစုနော်ဟုတ်ပါဘူးနော်ဟုတ်ပါဘူးသူကဂုံသုံးပါးတယ်ရဟတော်ဘုရောသူခံတိုက်တော်ဖလားဟုတ်နော်အာမတံဗုဒ္ဓတာပြစ္ဆာလေးပါးကိုကိုကိုတိုင်တရားမုံညာဖြင့်တည်တော်ဖလားဟုတ်လားဟင်ပြီးတော့ဘဂဝါတော်ဘုံတော်၆ပါးနေတည်ဆုံးတော်မူတော်ဖလား သူ့ဂုံကိုပေါ်ပြီးတော့မှတတ်တတ်သူကဲ့သို့ဂုံပေါင်းနဲ့ပြည့်စုံတော်မူသောအရှင်မြတ်အာနမောဘုရားတပည့်တော်ရှိခိုးပါဤအဲ့ဒါပြောတာနော်သူပြောသလိုပါဠိနဲ့နဲ့မသိပြီးတိုင်အောင်တန်ခါများကရှိတာနမောတတလို့တိုင်ပြီးလိုက်ရင်သူကဒါဘုရားရှိခိုးခိုင်းတာဘူးဘုရားအာယုံပြုဆိုဗျာမှန်ပါဗျာဟင်မုံမိတ်ဒီဘုရားအာယုံပြုဆိုတာလားဘယ်လိုလုပ်ဆိုလို့ဘုရားအာယုံပြုဆိုတာဗျာ ဟုတ်ပါမလားဗျာတို့ပြောသလိုဟုတ်ပါမလားဗျာဟုတ်ပါပါဟင်အရင်တော့ဖရာအယုံပြုဆိုတာလားနမောတတဘုန်းကြီးတန်လာထောင်ပြီးဆိုတာလားပါလေဒီကူချစ်ကပြောလို့ကောင်းမေးမမေနော်မမေပါအဲ့တော့တို့နမောတတနဲ့ဖရာအယုံပြုကြလို့ကွယ်နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတော ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိ သံဃံဗရဏံကိသာမိဘုရားဗရဏံကိသာမိသံဃံဗရဏံကိသာမိသံဃံဗရဏံကိသာမိဒါဆိုတို့ရပါတာပဲကွကိုရောစီရောနှုတ်ရောဖာသွားပြီလေအဲ့ဒီမိမိချင်းနဲ့လိုက်မှာဆိုလို့သာဒုတိယပိတတိယပိထဲရတာဟုတ်နော်တမန်တို့ဆိုရိုးဆိုစဉ်သုံးခုလုံးဆိုဆိုနော်တမန်ဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိ ဒုတိယံပိသံဃံတရဏံကိစ္ဆာမိဒုတိယံပိဘုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဘုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိတတိ မိဗုဒ္ဓံသနာမိသာမိသဗ္ဗယံမိဓမ္မံသနာမိသာမိသဗ္ဗယံမိဓမ္မံသနာမိသာမိပရဏကမနမဟာပိကုမမဟေဒါကလည်းယူထားတဲ့တရဏဂုံကိုပြန်ပြီးတတိပြတာတရဏဂုံအရေးကြီးလို့မယူခင်ကတခါတတိပြတာယူပြီးတဲ့ထပ်တတိပြတာဒီတရဏကမနံယူအပ်ပြီးတော့တရဏဂုံတို့မှနဲ့မဟာပရိပုဏ္ဏ များများပြည်စုံကြစေတဲ့ဟုတ်နော်ဓမ္မတရဏဂုံနဲ့များများပြည်စုံကြစေဆိုတာမိုးမိတ်တို့ရေတရဏဂုံကိုများအမြဲပွားနေလို့ခိုင်းတာမှန်ပါဗျာဟင်အဲ့တော့ဘယ်လိုပြောလဲအမဘန်ဗန္ဒီရှင်ဘုရားအမအော်ရှင်ဘုရားပြောတဲ့အတိုင်းများများပွားပါမယ်ဘုရားဆိုအဲ့ဒီတွေကမိတော်တာဓမ္မပွားလာဥပုပ်လေးဟင် ဟုတ်ပြီတရဏဂုံပုံများများပွားပါဆိုပါဘယ်လောက်ပွားတော့ငုတ်ကလားဘယ်လောက်ပွားသလိုဆိုများများပွားရမှာလေဒီခေတ်နေတမန်တမန်ပါပြည့်လို့တော့မယူခင်ကလည်းရမှာဝရာမီတောင်ဝရီထဟုတ်နော်တမန်ငါဒီတကားကိုဆိုတော့မယ်ဆိုငါတရဏဂုံရှိတာတိုင်ပြီးတော့မဲငါတိုင်ပြီးတဲ့တရဏဂုံသုံးပါးကိုတင်းတို့လိုက်ဆိုကြမိမိကြီးလိုက်မှာသူ့ တခါပေးပြီးပြန်တော့လေငါတရဏကိုသုံးမပေးပြီးပြီအဲ့ဒါကိုနင်တို့များများပွားကြလို့တခိုင်းအရေးကြီးလုံးလို့တရဏဂုံနဲ့သာသနာတည်တာကွယ်တရဏဂုံဆုံးရင်တရဏသာသနာကွယ်မှာနော်ဓမ္မနော်ဟုတ်တယ်နော်ဓမ္မတရဏဂုံနဲ့တို့သာသနာတည်ထားတာဟောဒီတရဏဂုံပြောက်ရင်တို့သာသနာပြောက်မှာ အဲ့တော့တို့ကဒီတရဏဂုံကိုမပြောက်အောင်မပြတ်ပွားရမှာဟုတ်နော်တမပါဗျာပွားရမှာဟင်အဲ့တော့တို့တန်ဃာများကဒီလူပေးဖို့ရာအတွက်သူတို့ကိုယ်တိုင်အသေးခံကျင့်ထားတာဟုတ်နော်တမပါဘုရားကတော့အသေးခံကျင့်ထားတာလွယ်လွယ်ရတာမဟုတ်ဘူးဘုရားလွယ်လွယ်ပွင့်တာမဟုတ်ဘူးဟုတ်တယ်နော်တမန်လွယ်လွယ်ပွင့်တာမဟုတ်ဘူးဒီသိကျင်တဲ့ကဘာတော့သိအသေးရောဘာရောအကုန်လုံးအသေးခံကျင့်ထားတာ ကုန်တော့တခါဖရာအဲတရားတော်ကိုလည်းသူတာဝကတွေကဒီလိုပဲသိခါကျင့်ထားတာအဲတော့တို့လောကီဥပမာပေးကြပါစို့မိဘများက သူတို့ပင်ပင်ပန်းပန်းနဲ့ရှာထားတဲ့အဲဒီစီးတဲ့ကနေတာသမီလေးများရွှေနာရွှေတစင်စာခုတ်ပြီးရွှေဟာရဏမဟုတ်ဘူးလားဟုတ်ပါလားဗျာပရမညာလက်စုပရမညာလက်ကောပရမညာဟိုတို့ဘာတော့ွယ်လေဆွဲလုတ်ပြီးမယ်ဆိုပါ လုံးမပေးခင်လည်းပြောမှငါတို့ဟောလာအဲတတလုံးဆူထားတဲ့ပိုက်ထန်တော့ဒါလေးနဲ့ငါဟောဒီယရနာကိုလုံးပြီးပါဟင်နင်ကောင်းအောင်ထိနိုင်ပါမလားနင်မပြောင်းအောင်သိနိုင်ပါမလားနဲ့မေးမမေးမေးပါဟင်ကိုတာသမီးလေးမှာကိုယရနာဆင်မဲ့ဒီတိုင်းဆင်တာမေးပြီးမှဆင်တာလားမေးပြီးမှဆင်တာပါဟုတ်ပါလားဗျာဟင်ဒီအဲရရနာခုတ်လာခဲ့ပြီး အိမ်ရောက်လာခဲ့ပြီးရောက်လာတော့ဟောနှောဟောတာရတဲ့နာငါတို့မစားရဲမတော်ရဲနဲ့ကိုစုထားတာလေးနဲ့ပြီးတာနော်ဟင်နေမပြောက်အောင်သိမ့်နော်မပြတ်အောင်သိမ့်နော်နဲ့ထပ်မပြောဘူးလားပြောပါနဲ့အဲ့တော့ဒီတော့ရှိတဲ့အဲသူတို့မိုးကုတ်တော့ကဘယ်လောက်မြတ်တာမူကြီးလို့တော့အဲ့ဒါတော့ခေါချိုးခေါပြန်ပြောတယ်ဆိုရင်ဒီလေးတည်ရှင်တဲ့ကဘာတည်စုထားတဲ့ရတနာကတိကျမကပြောအောင်မှာပေါ့မှန်ပါတယ်ဗျာဟင်အဲ့တော့တို့ကတရဏဂုံယူရင် ဟိုအာမဘာတွေကလည်းလိုက်ယူလိုက်ပြီးမို့လိုက်နေတာဟင်သူပြောတယ်လို့သဘောပေါက်ပြီးအာမဘာတွေလိုက်ထားတာတမဗျာဒီလိုဒီမောဗျာတို့မလိုက်ရှင်မညာပါဗျာဒီမလေးကြီးနဲ့ဟင်လိုက်ရှင်ညာပါဗျာဟုတ်ကလားတမပါအဲ့တော့သူကဟိုမိဘယူရာအတိုင်းလုပ်နေတာကွ ကိုယ်ပိုင်ဗုဒ္ဓဘာသာမဖြစ်သေးလို့ဟုတ်နော်တမန်မိဘယူရာတိုင်းတို့လိုက်လုပ်နေတာကိုယ်ပိုင်ဗုဒ္ဓဘာသာဖြစ်ရမယ်ဗျတမန်ဖြစ်နိုင်ပါလားဒီမုန်းဖြစ်နိုင်ပါတယ်ဗျာ အချီချတော့တော်တော်ညီလာပဲဟုတ်မဟုတ်တော့ဘယ်လိုဆရာတော်တင်တာကဖြစ်နေအချီချတော့တော်တော်ညီလာပဲဖြစ်မဖြစ်တော့မသိဘူးယူစားပါမယ်ဗျာယူစားမယ်ဗျာဒီလိုလည်းမရပါဘူးဘုရားဘုရားဘာမှမပြောင်းယူစားပါမယ်ဗျာဟုတ်ကလားတမန်ဘယ်ဖိုးချင်းများများမေးရပါလဲဟုတ်ပါတယ်ဗျာဟုတ်ပါတယ်ဟုတ်ကလားဟင်ဟိုကဘာလို့ မုံမျိုးသားလေးပို့ချစ်တင်ပါဗျာဒီရဘယ်လိုမုံမိတာလေးနာမည်ရတယ်ဟုတ်ပြီတောင်းတယ်ဟောနာမည်ရတယ်တောင်းတယ်ပွဲမှာတောင်းတယ်ပွဲမှာဗျာကျေးဖားရတရားမရောက်ရဘူးဟုတ်ပါဘူးဘယ်လိုရောက်တော့လဲဟုတ်ကလားတင်ပါဗျာအဲ့တော့ဒုက္ခကုတရဏဂုံသုံးပါးပြီးပြီဘယ်လိုပေါ်မှာတော့ များများပွားများများပွားပြောတာအဲ့ဒီများများကဘယ်လိုပွားမှာတော့ထမရမှာယူတော့ဖြင့်ဗုဒ္ဓတရဏကိစ္စံပွားတော့တော့ဘဂဝါဤတိပိအရာတမန်တမှုတော့ဘုရားကုံတော်ကိုပါတပါးပါပွားအဲ့ဒါပြောတာနော်ယူတော့ကတော့ဗုဒ္ဓတရဏကိစ္စံပြီပေါ့ဟင်ပွားရခါကျဘုရားကုံတော်ကိုပါစိတ်ထားပွားဟုတ်နော်ယူတော့ကတော့တန်တရဏကိစ္စံပြီပေါ့ဗျပွားရခါကျသုပတိပန်တော်တို့ဘာတို့ညာတို့နော် ဟုတ်ကလားတမဟုတ်လားယူတော့ကတော့တန်ခါတရဏကိစ္စံပြီပေါ့ဗျအဲ့ဒီဗုဒ္ဓဂုံနဲ့တန်ခါဂုံကလွဲလို့ဉာဏဂုံလုံးကဓမ္မတရဏကိစ္စံပြီကြီးတယ်ပဲနေတာပွားတာလည်းဓမ္မတရဏကိစ္စံပြီဟုတ်တော့ဟိုလိုဘာလို့တော့ခါတော်လို့ဘာလို့လဲဓမ္မတရဏကိစ္စံပြီပဲတို့ဟိုရိတ်တာတွေရိတ်တာတွေကြတော့မိုးကုန်းဆိုရင်မိုးကုန်းနီးနဲ့ဝင်နေထွက်တဲ့ဓမ္မတရဏကိစ္စံပြီတို့မဟာစီကြတော့ပေါင်းနေပိတ်နေမြင်းမြင်းနဲ့ကြားကြားတဲ့ နာနာရယ်နဲ့အဲ့ဒါဓမ္မတဏ္ဍကိစ္စမရှိဘူးအဲ့လိုဘွားဖို့ခိုင်းတာသူဘုံนี่ဘွားသလားအဲ့လိုဘွားပါ ပါတယ်အပွားနေပါလေဟာဘယ်လိုပုံမိတာလေးဘယ်လိုတင်းနေတော့ပွားမနေလို့တင်းနေတော့ပွားမနေလို့ဟာဘယ်သူလဲတင်းနေတင်းနေွားတာတင်းနေတင်းနေွားတာသူကစုံလာဦးဗျာဒီကနေစုံတော့ဘယ်လိုဘယ်လိုဘယ်လိုအတင်းနေပွားမလဲဒီစုံတဲ့ဒီစုံတော့အတင်းနေပဲပွားကြတယ်ကဲဟုတ်ပါဘူးကဲမုံမီတို့ဒီကတော့ဘုရားဘုရား နေပြီဘယ်ကြားလဲဘယ်ကြားလဲရှောက်တာပါဟုတ်ကလားကြောင်းဟေးအဲ့တော့တို့ကတရဏဂုံပြီးတယ်ဟိုမတုံးတတ်မှသူလို့ပြောတာဟင်ပြီးတာတော့တန်ခါကဗုဒ္ဓသရဏံကိုကြတော့ကိုကြိုက်တဲ့ဖရာကုံတော့ကိုပါတပါးပါကြိုက်တာပွားပါလို့ပွားတာတော့မတူဖြစ်အောင်လို့မှန်ပါဗျာ မတွေးပြအောင်လို့တန်တရာရှိတာအတွေးကြောင့်ရှိတာဟုတ်ဟုတ်မကောင်းရာရောက်တာအတွေးကြောင့်ရောက်တာဆိုတော့တန်တရာတူအောင်ရေကောင်းတဲ့အဆင်းမြင့်ဘဝရောက်အောင်ရေအဲ့ဒီအတွက်တို့ကဒီကနေ့တရဏဂုံပွားရတာပွားရခြင်းအကြောင်းနဲ့တိထားအောင်ဟုတ်နော်ဟင်အဲမတွေးပြအောင်ပွားခိုင်းတာဟင်မတွေးရဘူးဒီကနေ့တွေးခြင်းမရအောင်ကိုပွားနေရမှာများများပွားဆိုတော့အဲ့ဒါပြောတာ ဟင်နင်းနေပွားရင်များများတွေးသွားမှာပေါ့များများပွားမှနင်းနေတွေးမှာပေါ့ဟုတ်နော်အမှန်သာပွားမှတွေးရမှာပေါ့ဟင်ကိရိတာတွေညားပါတယ်အဲ့ဒီအတွေးဟာကိရိတာပဲကိရိတာရေလို့သိကြမရှိဘူးအတွေးကနေဝင်တာဘာလို့ချစ်တော့တွေးမိမှချစ်တာဘာလို့မုန်းလို့တွေးမိမှမုန်းတာဟုတ်တယ်နော်တန်တာတွေလည်းတွေးမိမှဖြစ်တာအဲ့တော့အဲ့ဒီအကုသိုလ်မဝင်အောင်လို့ဒီတရဏဂုံပွားခိုင်းတာနော်အမေနော်အမေပါပဲဒီလာကြီးစားဖို့ သာနာတိဘာတာဝေရမဏိဒိဋ္ဌာပဒံသမာရိယာမိသာနာတိဘာတာဝေရမဏိဒိဋ္ဌာပဒံသမာရိယာမိအာဒိနာဒါနာဝေရမဏိဒိဋ္ဌာပဒံသမာရိယာမိအာဒိနာဒါနာဝေရမဏိဒိဋ္ဌာပဒံသမာရိယာမိအာဓမ္မသရိယာဝေရမဏိဒိဋ္ဌာပဒံသမာရိယာမိအာဓမ္မသရိယာဝေရမဏိဒိဋ္ဌာပဒံသမာရိယာမိမုသာဝါရာဝေရမဏိဒိဋ္ဌာပဒံသမာရိယာမိမုသာဝါရာဝေရမဏိဒိဋ္ဌာပဒံသမာရိယာမိသူရ ကာမိရေယမေသပမာဒဌာနာဝေရမဏိဒိဋ္ဌာရံသမာရိယာမိသေနာမိရေယမေသပမာဒဌာနာဝေရမဏိဒိဋ္ဌာရံသမာရိယာမိဝိကာလဘောဓနာဝေရမဏိဒိဋ္ဌာရံသမာရိယာမိဝိကာလဘောဓနာဝေရမဏိဒိဋ္ဌာရံသမာရိယာမိနိသနိသဒိတဒိတ ရိကဝါရိကဝိတုကဝိတုကဒါတနဒါတနမာလာခန္ဓာမာလာခန္ဓာဝိလိပနဝိလိပနဒါရဏဒါရဏမန္တနမန္တနဝိဘူတနာဌာနာဝေရမဏိသိက္ခာပံသမာရိယာဝိဘူတနာဌာနာဝေရမဏိသိက္ခာပံသမာရိယာမိဩသာဒယနာမဟာဒယနာဝေရမဏိသိက္ခာပံသမာရိယာမိဩသာဒယနာမဟာဒယနာဝေရမဏိသိက္ခာပံသမာရိယာမိတိသေနနာ ทิงาธรรมานาเวตังอุปทราทีลังตารุขังกัตวาธรรมอัปมาทีนาธรรมาริအာမဘန္ဒီပါရှင်ဘူးပြောင်းတဲ့နေရာတို့ဒီမှာကြတော့နှစ်ကူးပြောင်းတာကိုပြောတာတစ်နှစ်ကတစ်နှစ်ကူးပြောင်းတာကိုသင်ကြံကြတယ်လို့ပြောတာဟုတ်တော့နှစ်ကူးတာတစ်နှစ်ကတစ်နှစ်ကူးတာကိုပြောတာအဲ့ဒါကိုသင်ကြံလို့ပြောတာသင်ကြံကြတယ်ဆိုတာအဲ့ဒါပြောတာ ဟုတ်နော်တနေ့ကတနေ့ကူတာဘာနဲ့ကူကြမှာတော့တို့ဘုရားဘာသာကဒါနနဲ့ကူကြသည်ဟုတ်နော်တမပါဗျာသီလနဲ့ကူကြသည်မပြီးနဲ့အိုးဘာဝနာနဲ့ကူအမှန်နော်ခုနတို့ပြီးတဲ့တရဏဂုံကဘာဝနာမဟုတ်ဘူးလားမှန်ပါဗျာဂုံတော်ပွားတာဘာဝနာဟုတ်နော်ဟေးတရားအထုတ်တာဘာဝနာအဲ့ဒါနဲ့တို့ကပွားပြီးတော့ကိုနှစ်ကိုကူအမှန်နော် ဟုတ်နော်အဲ့ဒီလိုနီးနဲ့သူဘာတော့ညနှစ်ဆန်းတရနေ့ထိအောင်လောက်ကြရမှာဟင်ဘာလို့နှစ်ဒီနှစ်လာမဲ့နှစ်တစ်အတွက်ကိုတို့ကဒါနနဲ့မျိုးခံထားရမယ်ပီလာနဲ့မျိုးခံထားရအောင်ဟင်ဘာဝနာနဲ့တို့ကမျိုးခံထားရမှာဗျဟင်အဲမျိုးခံပြီးတစ်နှစ်လုံးလုံး ဒါနဗိတ္တိပိလဗိတ္တိဘာဝနာဗိတ္တိနဲ့နေရမှာတဲ့ဗျဟင်ဟုတ်ကလားမှန်ပါဗျာဒုကတော့မဟာမြိုင်တော့လည်းဒီတရားဟောခဲ့တာပဲဦးလာပြီးဟောတဲ့တရားပေါ့ဗျာဒုတရားတော့မဟုတ်ပါဘူးရှေးခေတ်ကမင်းရထားလို့မဖြစ်စေနဲ့ရှေးခေတ်ကမင်းရထားကတော့ထင်ထိုးကြီးတွေထင်တယ်တွေ့ဘူးလားမှန်ပါဗျာထင်ထိုးကြီးတွေလေရင်းနှွေးနဲ့လေမှန်ပါဗျာထင်ထိုးကြီးတွေ ဒူဒူဒူတော့ပဲဆိုရင်တေသာထင်းနေထိုးရတာဘူဒါကထွက်ခါနီတော့ဖြင့်တစ်ချက်ချင်းမြဟောဟောနဲ့အလံနဲ့ချိုးရဟိုပဲရောဟောဟောမဟောဟောဟောဟောမဟောဟောမုံမိတ်ဒီ နေသားတရေနေ့တော့ဟုတ်ဟင်ကြီးရဲနေရနေကြတော့ဟုတ်ကဲ့လားဟုတ်ကဲ့လားဟင်နေသားနေရကြတော့ဒီမိုးမိတ်တွေတော့ဟုတ်ဟုတ်မဟုတ်ဟုတ်ကဲ့လားဟင်တို့ကအဲ့လိုဖြစ်စေရဘူး ဖြစ်စေနဲ့နော်တို့ရှိနေတဲ့ယုတ်နဲ့ရှိနေတဲ့စိတ်ကငွေရေကပြောင်းလာခုမှပြောင်းတာမဟုတ်ဘူးယုတ်သင်းကြံကလည်းငွေရေကပြောင်းစိတ်သင်းကြံကလည်းငွေရေကပြောင်းတာတို့ကညင်ကသာမပြောင်းတာညင်ကတော့ဘယ်တော့မှပြောင်းယုံနဲ့နာနဲ့ကတော့အများအားပြောင်းနေတာကွယ်ဟုတ်ကလားမှန်ပါဗျာအများအားပြောင်းနေတာပြောင်းလို့လည်းပဲ မီးတွင်သားဆုံးလို့ကလေးဖြစ်လာမီးတွင်သားမဆုံးမဲနဲ့ကလေးမဖြစ်နိုင်ဘူးကလေးဆုံးမှကာလာသားကာလာသမီးဖြစ်တာဟုတ်နော်ဟင်ကလေးမှမဆုံးမဲနဲ့ကာလာသားကာလာသမီးဖြစ်နိုင်မှာမလားဖြစ်နိုင်ဖြစ်နိုင်ဘူးကာလာသားကာလာသမီးဆုံးမှလူလားလူလားဆုံးမှလူကြီးလူကြီးဆုံးမှအိုးဘာအိုးအဘိုးဘာအိုးဆိုရင်တော့သွားတော့ကို ဟင်ဒီဘာနာဘုံဘောမှာအဲ့တော့သင်္ကြန်ကသက္ကမလရုပ်သင်္ကြန်ကလည်းကြောင်းနေတယ်ဒုသာတို့တော့သက္ကံတစ်ချက်ကိုဂတိပေါင်း6000ကျော်ပါတယ်ရုပ်ဖြစ်ခင်ကြောင်းဖန်ဟုတ်တော့ဟိုတို့ဘိုင်းနေပြီဘိုင်းနေရှင်မဟုတ်လို့သာကြောင်းမှမသိကြတာသင်္ကြန်ကရုပ်သင်္ကြန်အချင်းမလားတာနေတယ်နာမင်းကြံတာကော တို့တို့သက်ကတစ်ချက်ကိုခရီးတသိမ့်လို့ဆိုတာရုပ်တစ်ချက်ကိုသူကစိတ်က19ချက်နဲ့ရုပ်တစ်ချက်လှုပ်ရှားတဲ့အချိန်ကိုစိတ်က19ချက်လေးလှုပ်ရှားတာအဲ့တော့သူကခရီးတသိမ့်တစ်စက္ကန့်တစ်စက္ကန့်တစ်စက္ကန့်ခရီးတသိမ့်သင်ကြံကြလေပြီဟုတ်ဗျာသင်ကြံကြနေတဲ့တဲ့နေသူတွေမတတ်နိုင်ဘူးကလေးကိုဟုတ်နော်တို့ တရွယ်တရွယ်ကို10နှစ်ကြိုးစားရပါတယ်ကလေးပုံစံပေါ်အောင်မိသွင်းကနေပြီး10နှစ်သားကြာမှကလေးပုံစံပေါ်10နှစ်ကြောင်းယူပါတယ်ဟုတ်နော်ကာလာသာကာလာသမီးပုံစံဖြစ်ဖို့ကို10နှစ်ကြာပါ7နှစ်သားသမီးကအသက်20ထိကျောင်းပါ7နှစ်တစ်ချိန်သူရုပ်ကသင်ရှားရတယ်လို့ဆိုတာကို7နှစ်ကြောင်းယူရတယ်ပေါ့ခုနစက္ကန့်စက္ကန့်တစ်ချက်ကိုခရီး6000တသိန်းနဲ့လေ အဲ့ဒါလိုပြောင်းယူပြောဖို့သူပြောင်းလာရတာဗျအဲ့ဒီကနေခုဒီဒီခုလက်ရှိရွယ်တွေထိရောက်အောင်လေဒီတိုင်းပြောင်းလာခဲ့တာပြောင်းလာတဲ့နေရာနေရက်ကိုရှိသူဘာညောင်နေဒီတော့မှာပါဒီကနေ့ဘာနေ့ဒီကနေ့ဘယ်နေ့ရက်နဲ့မတော်ဘူးလားတော်ပါဘူးနေရက်နေရက်ပြီးတော့ပါတော့လာပါပါရက်ကုန်တော့လား လာကုန်တော့ပါတော့ဖြစ်ပါဘူးဟုတ်ကလားဟုတ်ကလားနေလို့ပြောတာပေါ့နေမှာဟိုဟာရှိတာဟိုအလင်းရောင်ရှိတော့ဟိုရက်ကန်းကနေရရတာညမှာတို့ချစ်ခေကမီးမှမရှိတာဟင်ဒူတို့ဒူတို့ဒူငငယ်တုန်းကတော့ဘိုင်းငင်နာတို့ချီချတာတို့ဒါညလုံးနိုင်တာရက်ကန်းရတာနေရရတာဒါမှမဟုတ်နေရညရဲလို့မသုံးဘူး ဟုတ်ဗျာဟုတ်ဗျာနေရလို့သုံးဘူးတလားနေရသုံးပါနေရသုံးပါညရပါညရပါနေရသုံးတော့သုံးနေတဲ့ဒိဗ္ဗေတိလို့လားတို့ကသိပါဗျာဟုတ်ကလားမသိပဲနဲ့သုံးနေတယ်ဟင်တို့သုံးနေတာပဲကွယ်နေရအဲ့တော့နေရှိသည်၍ရကန်းတို့မြည်သည်အတိုင်းကြီးဖောက်ချီနေခြင်းလက်ခတ်တို့ဘာတို့ဒါခဏတို့သိပြီးသားပါ တိုင်ကြီးရှိရတယ်ထင်နော်ဖောက်ချီရောမရှိဘူးလားရှိပါပါတိုင်ကြီးဖောက်ချီနဲ့ရဲရတာတိုင်ကြီးကဘာထားမလဲအဲဘလောက်ထားမလဲဖောက်ချီကဘာထားမလဲဘလောက်ထားမလဲတိုင်ကြီးဖောက်ချီနဲ့ရဲရတာဗျတွေ့ဘူးလားရကံတွေ့ဘူးပါပဲဗျာဘယ်လိုရက်တော့ဟုတ်ကလားဗျလက်ကတဘာမှာနော်ချင်းနင်းတို့တော့နှတ်တော့ရက်သွားတို့နဲ့နော်တွေ့ဘူးတယ်နော်တွေ့ဘူးပါလေဗျအဲ့ဒါနဲ့ရဲရတာဗျဟင်တခါတည်းဟိုဘာတော့ ပိတ်ပြီးသေးသေးရရမှာလားကွာတာတာကျေတဲတဲရထားလားပိတ်ပိတ်သေးသေးရရမှာပါဗျာဟုတ်ကလားဒီမှာဗျာဟုတ်ကလားဟင်ဟုတ်ပါဘူးကွာပွားကြီးကျေကျေကြီးရတော့မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဗျာဟုတ်ကလားဟုတ်ကလားဒီမှာသူကဒီနေ့တနေ့ကိုတိုင်းကြီးပါထားမှာတော့ဟိကုသိုလ်ထားမှာလားအကုသိုလ်ထားမှာလားကုသိုလ်ထားမှာပါဗျာ ညောင်နီမှာလုံနေကြညောင်နီမှာလုံနေကြတာဘာတိုင်ထားပါလဲကုသိုလ်တိုင်ပါလားညောင်နီညောင်မိုးမိမှာဒီတိုင်းကုသိုလ်တိုင်လားလုံစံလုံစံတိုင်ပါလေဖေဟာလုံစံကိုကြည့်တိုင်ပါလေနေတိုင်းလေတမဗျာမင်းထာနဲ့ဖယားဖယားဆို နိုးတာလားတောကနဲ့နိုးတာလားတောကနဲ့နိုးတာပါတောကနဲ့နိုးတာပါနိုးတာပါဗျာ မင်းအောင်ဘာလို့ရောက်ပဲတောကားနဲ့လို့တာပဲလေဒါနာကုသိုလ်နဲ့တောကားကကုသိုလ်တို့တင်ပါဗျာနင်နာမသိခင်တော့အရင်တော့ကုသိုလ်တော့အတင်းဆိုတော့မှစိတ်ထဲတော့ထည့်ရတာပေါ့ဘယ်လိုလုပ်ထည့်ရတာတော့ညာမျက်နှာမသိခင်တော့ဒီနမောတတာတော့ဘာလို့ရွတ်နမောတတာနဲ့တိတ်တိတ်သိပြီးရောလောက်ပါပြီပြီးတော့မျက်နှာသိပြီးတော့ဘုရားကိုရှိခိုးတာပေါ့ဗျာဘုရားရှိခိုးမြတ်တာပို့ပြီးတော့မှအဲ့မှာမှမိလေးပြီးတော့အပြည့်ပဲဗျာအာတော့ဖတ်တော့တာမောဟပြီးမိလေးပြီးအပြည့်နဲ့ ခုပေါင်းတော့တာပဲဗျာနေလဲမိလေးမိအပြည့်နဲ့ခုပေါင်းတော့တာပါပဲဗျာဟုတ်ပါတယ်လေအဲ့တော့ဟုတ်ပြီအဲ့တော့ဒိုင်ကြီးကခင်ဗျားပြောသလိုဆိုရင်တော့အဖြူလဲပါအမဲလဲပါအလဲလဲတင်ပါဗျာဝါလဲပါရောရပါဗျာရောရတယ်ရောရကူရောရဟိုကဟုတ်ကလားအဲ့ဒါကိုတတိနဲ့ဒလသစိတ်စိတ်မှတ်တာလားခက်ကြဲကြဲမှတ်တာလားခက်ကြဲကြဲမှတ်တာပါဗျာဒါရဲ့ ပိတ်ပိတ်သေးသေးဟုတ်ကုန်ပေါ်ပါမလားဟင်ပိတ်ပိတ်သေးသေးပဲလားထက်ကြည့်ကြပါခုနတော့ပိတ်ပိတ်သေးသေးဆိုဘယ်လိုဖြစ်ဖို့မလို့ခုနတော့ပိတ်ပိတ်သေးသေးဆိုဟုတ်ဘယ်လိုလဲဟုတ်ဘယ်လိုလဲဒါဖြစ်ဟိုပင်တော်ဆရာတော်ခမားတက္ကမတက္ကရာမတွေကမမွေးမကောင်းတော့မရှိဘူး မမေးတဲ့ပြောတာမေးရမှာလားမမေးရဘူးမေးမေးပါဗျာမေးပါလေမေးပါသေးပါမေးဒီလိုပေါ့ကောမေးတယ်ပေါ့စစ်လိုက်ပေါ့အဲ့ဒါတို့ကမေယုဖလာလုံနေလို့နော်ဘုရားဘာသာရဲ့ခြေခံတော်တော်ကောင်းတယ်လုံထားတာတော်တော်ကောင်းပါတယ်သို့သောလိုက်နာသူကမေယုဖလာလိုက်နေလို့အဲ့တော့တို့မှအကျိုးရသင့်တယ်လို့မရဘူးပေါ့ ဟင်ကျိုးသားတော့အဖမတင်ဘူးပေါ့အဲ့တော့တန်ကြီးကတော့ဟုတ်ပြီရောတီရောရနဲ့ဖောက်ချီကဘာနဲ့ဖောက်တော့ဘိုးချစ်ပဲတော့တော့ပြီးတော့ဒီလေဆုံးတော့လည်းကြည့်ရလို့ပဲပြန်လမ်းမပြတော့မှရောက်ဖို့ပြန်ပြန်ဒီချိန်မှာပြောပါတော့ဟုတ်ကဲ့တယ်ပါဗျာ ဖေးရဖေးတင်ပါဗျာရှင်းစမ်းမလို့ဟုတ်ဘူးဆရာတော်သူ့ကိုပြမခေါ်ပါဘူးလို့ဒီတော့ကမပြနိုင်မပြနိုင်ဟေးတို့ကတိုင်ကြီးကလည်းကုသိုလ်နဲ့ခုနကလင်းတာနဲ့ကုသိုလ်နဲ့ဟိုစိတ်နဲ့ပေါ့ကွယ်ဟိုမျက်နှာသိပြီးတာနဲ့ဖရာအယုံပြုတဲ့ဘာညာအဲ့ဒါကုသိုလ်စိတ်တွေနဲ့အတိုင်းကြီးဟိတ်နေအလုံးလုံးတဲ့ချိန်ကို ဖောက်ချီက ကောင်းဖို့သိလူတယ်နော်တင်ပါဗျာဟုတ်နော်တင်ပါဗျာဟုတ်နော်တင်ပါဗျာတို့မျိုးရဲပြောနေကြပြောဆိုရင်တော့လောဘမပါပါစေနဲ့ဝရိယကိုနှစ်ဆတိုးစမ်းပါလူချင်းလို့ရတာမှလို့ကြိုးစားမှရတာတင်ပါဗျာဟုတ်နော်တင်ပါဗျာလူချင်းတာလကပဲကြိုးစားမှရတာကြီးအဲ့တော့လောဘမပါစားမှနဲ့ဝရိယနှစ်ဆတိုးစမ်းပါဒီလိုတင်လို့လားတင်ပါဗျာဟုတ်တယ်နော်တင်ပါဗျာဟင်ပြီးတော့တို့ဘာတော့ အင်းတို့ညင်နဲ့မလုံစားပါနဲ့ညာနဲ့လုံစားပါကံနာမဟုတ်ဘူးလားတခါကျနော်ဟင်ညင်နဲ့မလုံစားမနဲ့တို့ကလောဘကြီးသူကလောဘညင်နဲ့လုံတာဒေါသကြီးသူကဒေါသညင်နဲ့လုံတာမလုံစားမနဲ့ညာနဲ့လုံစားပါဖောက်ချီကဟုတ်နော်ဟုတ်နော်ဟင်အဲ့ဒီအဲညာနဲ့ဝရိယပါရင်ကံကတော့ပါပြီသားမဟုတ်လားဟင်လောဘဒေါသမောဟသာတို့ကကံညာဝရိယအစာထိုးလိုက်ဒီလိုပြောတာတယ်နော် ဟုတ်နော်လောဘဒေါသမောဟတို့သုံးနေကြကိုမသုံးနဲ့ဟုတ်နော်ဟင်ဘာလို့ဆိုတော့နှစ်ကူးတော့မှာမို့ဟုတ်နှစ်ကူးတော့မှာမို့နှစ်တက်တော့ကိုပြောနေတာနော်တင်ပါဗျာဟင်လောဘဒေါသမောဟကိုဖယ်လိုက်သမ်းပါတဏ္ဍဝရိယဖောက်ချီကိုသုံးသမ်းပါဒီလိုပြောတာတယ်နော်သုံးပြီးတော့ကိုရရမှာတဏှာပြီးရပောင်30ပြီးအောင်ရက်နေတိုင်းရရမှာညတော့အိပ်ပျော်သွားမှာကိုအိပ်ချိန်မှု ဒါမှမဟုတ်နေ့ရက်သာရှိတယ်ညရက်မရှိဘူးဟုတ်နော်နေ့မှာတို့ကအသက်ရှိတယ်အသက်ဝင်တဲ့အချိန်ကိုတို့ကဆဲရမှာအဲလိုရက်ရင်ရက်ပေါင်း30ပြည့်ရင် တို့တိတိအေးရမှာနော်လာကပူတာလားအေးတာလားအေးတာပါဗျာဟုတ်ကဲ့ပါရက်ပေါင်း30ကုန်ရင်တို့မုံမိတ်ဒီအေးရမှာဗျာလာဖြစ်ရမှာဖြစ်ခဲ့လားဖြစ်သေးပါဘူးဗျာ မရှိဘူးလားဘာဖြစ်လို့မဖြစ်တာတော့မရက်လို့ပါဗျာတော်တော်ဆိုးနေတယ်ရက်လို့ပါဗျာမိကလေးချောင်းမကတော့ဗျာဘာဖြစ်လို့ဘာဖြစ်လို့နာမရပြတ်ဒုက္ခနာမပြီးပါလားများနေလို့ဟုတ်ပါဗျာဘာဖြစ်လို့ဒါရင်လာမဖြစ်တာလဲဆိုပြိပိသေးတယ်မရက်လို့တမန်ပါဗျာနော် အတွင်းအတွင်းဝင်ခွင့်မရအောင်ရဲရမှာလို့ပြောထားတာလေဟုတ်တယ်နော်မှန်ပါဗျာဟင်အဲ့တော့ရပောင်း30ပြီးရင်တို့ကတော်တော်အေးရမှာအဲ့ဒီတိုင်းကိုဟိုနှစ်လဆိုရင်တီးတဲ့တီးအေးရမှာ3လဆိုတီးတဲ့တီးအေးရမှာ6လဆိုရင်တော်တော်ကြီးကိုအေးရမှာတမပါဗျာ10လဆိုရင်ဆောင်းတွင်းလောက်တောင်အေးတင်တာပဲခုဘယ်လောက်အေးရောခုဘယ်နှလရသွားကြပြီတော့တို့ နှစ်တောင်ပေါင်းနေပါပြီဟင်ပြောဒီမိုးမိတ်ကြီးဟင်ဒီမိုးမိတ်ကြီးဘာမှမေးလို့မရတော့ဘူးတမန်ပါဟင်အမေးလို့ရတော့ဘူးဟင်မကြည့်လို့ပါဗျာအဲ့တော့12လပြည့်ရင်ဘယ်လိုလုပ်လဲတရားနော်တို့မှာအနှင်းမရှိဘူးအကာလေးကြီးတယ်မှန်ပါဗျာသာသာသမီးသားလုပ်တာ ရှားတဲ့ငွေကြီးရှားတဲ့ရွှေကြီးရှားလုံးလိုက်တဲ့အိမ်ကြီးထားခဲ့ရမှာတင်ပါအနှစ်ဆိုရင်တော့ခြာမစားဘူးပေါ့မတိုးဘူးမပုတ်ဘူးပေါ့ရွှေကမြေဒီကဖြစ်တဲ့နှစ်မဟုတ်ဘူးလားမှန်ပါလားအဲ့ဒီမြေဒီကဖြစ်တဲ့ရွှေစီဘယ်တော့တိုးတယ်လဲဘယ်တော့ပုတ်တယ်လဲ ဒီဝိချာသားတာရှိသလားရှိပါဘူးအဲ့ဒါလို့ဖြစ်အောင်အနှစ်တီးရမနော်တစ်နှစ်ပြည့်ရင်တမန်ပါဗျာတစ်နှစ်တစ်နှစ်ဆိုရင် တို့မှအနှစ်တီးတန်လေးရမယ်တို့စာနဲ့ပြောရင်တော့ဘာတော့ဝဲဟိုရှိရှိသမျှပစ္စည်းရဲ့အနှစ်ဟာဒါနပဲဒါနစေရနာပေါ့ဟုတ်နော်မိမိခန္ဓာရဲ့အနှစ်ပြီးတိလှပဲဟုတ်နော်ခန္ဓာကတော့ခုနကလိုပျက်စီးသွားမှာမဟုတ်ဘူးလား ဖြစ်မှာပါဘုရားဖောက်တည်ထားတဲ့သီလစေတနာကနိဗ္ဗာန်တည်သွားမှာအဲ့ဘယ်တော့မှချမ်းသာဘူးဒီမှာဟုတ်တယ်နော်ဟုတ်တယ်နော်ဟုတ်တယ်ဗျာခုနပြောတဲ့ဆန်းနေစီတွေပစ္စည်းတွေဒါတွေကကိုစားရင်စားမစားတော့မှာပုံမှာပဲဆွဲမှာပဲအဲ့ဒီကဒါနစေတနာကတော့နိဗ္ဗာန်တည်သူယူမှာနော်အဲ့ဒါနှစ်မှုထင်တယ်ဟိဟုတ်နော်ဒီမှာညံပါတဲ့ဒါနဖြစ်ပြီညံပါတဲ့ဒါနဖြစ်ခဲ့ရင်ဒီဒါနသည်ဒီသီလသည် တို့စာလို့ပြောလို့ရှိရင်တော့နတ်ပြည်ရဲ့ဆောင်းတန်းနိဗ္ဗာန်ရဲ့တကားဝနတ်ပြည်သွားရဟောဒီဒါနနဲ့ပြီလားဖဏတယံပါရမှာဟုတ်နော်တင်ပါပါဒါနနဲ့ပြီလားဒါနကပြည်စည်းဥစ္စာရဲ့အနှစ်ဒီလာကမိမိခန္ဓာရဲ့နှစ်ဟုတ်ကလားဗျတမန်ပြီးတော့အသက်ဟိုဘာဝနာဒီမိမိအသက်ဒီဘာဝနာကအနှစ်လို့ဆိုတာကိုအသက်ကဘာပြောတာတော့ ဝင်လေထွက်လေအဲ့ဒါကိုအတာတာပတာတာလို့စာလို့သုံးတယ်ထွက်တဲ့ဝင်တဲ့လို့သုံးပါတယ်ဟုတ်နော်တို့ဟိုပြီးမှတို့ကြတော့အာနာပါနာလို့သုံးပါတယ်အာနာဆိုဝင်တဲ့ချိန်မှာအသက်တည်ပါတယ်အပါနာဆိုထွက်လေထုတ်တဲ့ချိန်မှာအသက်မရှိတော့ဘူးဘာလို့ဘိုင်းနဲ့ပြစ်မသေးပြစ်လဲပြီးမသေးတယ်လဲဆိုခန္ဓာထဲမှာလေး၅မျိုးရှိသေးတာလေဟင်ဟိုမီးတနေရာကပြတ်သွားတော့လည်းပဲ transformer မှာမီးအားရှိနေခြင်း ဘယ်လိုနေလို့ရှိလို့ကိုချီရဲ့နည်းနည်းလေးမှလေးလေးလို့ရပါသေးတယ်ဗျာအဲ့ဒီတိုင်းပဲလေးလို့ရတယ်ဗျာဟုတ်ပါဗျာရှင်းဝင်လေကိုတို့ကအာနာလို့စာလို့သုံးတယ်အဲ့ဒါအသက်တည်တဲ့ချိန်ပဲထွက်လေမှာအပါနာတယ်မရှိတော့သူတို့ဝန်းထဲမှာရှိနေတဲ့ဟိုအောင်းနေတဲ့လေကြောင့်သာတို့မှာအသက်လှုပ်ရှားနိုင်တာအဲ့ဒါကိုစာလို့ကြတော့အတာတာပတာတာထွက်တဲ့ဝင်တဲ့ မိုးမိတ်တွေရှူဘူးသလားထွက်သက်ဝင်သက်ရှူပါပါဘယ်နှခါကြပတို့နေရနိုင်ပါဘူးဗျာဟုတ်ကလားအဲ့ဒီမှာတတိနဲ့မှတ်ပြီးရှူလာလားခေါ်ဟက်ခရှူလာလားခေါ်ဟက်ခရှူရအောင်ဟုတ်ကဲ့ဟုတ်ကဲ့ဘယ်လိုဟာဒီတော့တော်တော်ခေါ်ရတော့ဟုတ်ကဲ့ဟုတ်ကဲ့ ဒီနေ့တော်တော်ဟောဟဲတာဒီမှာဗျာမေဦးမှာဘိုက်ချုံမလန်တော့ဘိုက်ချုံမလန်ဟောကြမှာဒီအဲ့တော့ဝင်လေထွက်လေတွေတို့ဟိုရှူးရှူလာတယ်လကားကုံသွားတာဘာမှန်းရလိုက်တော့တကယ်လို့တော့ဝင်တာထွက်တာကိုအမှတ်နဲ့မှတ်ခဲ့ရင်အဲ့ဒီမှတ်ဒီပါရမီပဲဒီအနှစ်တည်နေရမှာပေါ့ဟင်ဒါမို့အသက်မှာအနှစ်ချုပ်လိုက်ရင်ဘာဝနာလို့ခေါ်တာဟုတ်ကလားတမပါဗျာဟင် အလကားနေရင်းနဲ့ဝင်လေထွက်လေဟိုရှင်ရင်းဆိုင်ရင်းနဲ့လကားကုန်မသွားသေးနဲ့လို့ဆိုလိုသည်ဟင်အဲ့ဒါအနာလကားကုန်သွားရင်ကာမှုပေါ့ဘာဝနာနဲ့တတိနဲ့မှပြီးရှုလိုက်လို့ရှိရင်အဲ့ဒီတတိကအနှိမ့်ဖြစ်နေနိဗ္ဗာန်ကြမှာဆုံးတဲ့အဲ့လိုဒီရမှာတဲ့ဗျအဲအဲ့တော့ဆန္ဒလားဆိုရင်အေးကြီးအေးလို့ရှိရင်အဲ့တလောက်ကိုအနှစ်ဒီရမှာမိုးကုတ်ကဗရမအေးကြီးအေးလို့ဗရမ ပြဒါကနေဗရမဖြစ်တာမဟုတ်ဘူးလားမှန်ပါဗျာဟုတ်နော်ဟုတ်ပါတယ်ဗျာဟိုဖာကန်ကကြောက်တာကဒုံးကြောက်ပဲအတူတူပဲအေးလွန်လို့အသိမ့်သွားကြောက်စိမ့်ဖြစ်တာမဟုတ်ဘူးလားတမပါဗျာဟုတ်နော်ပြီးတော့မြေကြီးအေးလွန်တဲ့နေရာကရွှေဖြစ်တာဟုတ်နော်တမပါဗျာဟင်ဒုဟာတွေတော့ဘာဖြစ်တော့အေးလွန်ပြီမဟုတ်ဘူးလားဒါဒီမိုးမိတ်တွေအေးလွန်ပြီမဟုတ်ဘူးလားမှန်ပါဗျာ ရွှေမန္တာကြီးစူးစမ်းပါမယ်ဗျာဟင်ဒီလိုစူးစမ်းပါမယ်ဟုတ်ကလားအနှစ်ဖြစ်အနှစ်ကြသေးဘူးလားမကြသေးပါဘူးဒီတော့မအေးသေးပါဘူးခုမှအနှစ်ကြောင်းနားလည်လို့ရှိသေးတယ်ခုမှလည်းရှိပါတယ်ခုမှကူလောလောလေးအနှစ်ကဒီအနှစ်တည်းတဲ့ဒေတာဟုတ်ကလားမိနစ်ပိုင်းပဲရှိပါသေးတယ်ဟင်းဟင်းဒါမိုးမိန်နေတဲ့ဆရာတော်တွေဒါတွေမပြောလို့နေမှာ ပြောတယ်ဟုတ်ရဲ့တတိတော်ကတောင်းတဲ့ဝီးလို့တွေပါဟိုလည်းဝီးတွေလို့တွေပါဗျာတောင်းတယ်ဘလို့မုံမေဘုံကြီးလားဘာမှမပြောရဘူးကြီးလားဘုံလို့ကမုံမေဘုံကြီးတော့သူတို့ကြောက်ပါမမီနော်တင်ပါအဲ့တော့သူကဒီနှစ်သန်းတရနေ့ကစားပြီးလာမဲ့နှစ်ကုန်ထိအောင်ကိုနေတိုင်းရိတ်ကြခံပါတင်ပါဟင် ရက်ပေါင်း30ပြည့်ရင်လာဖြစ်အောင်အေးအောင်လုံးကြစမ်းပါအေးလွန်လို့ဆက်နှခါဆက်နှလာဖြစ်ရင်တို့ကအနှစ်တီးရမနော်ပြန်သွားရင်အနှစ်ကလေးနဲ့ပြန်ကြရအောင်ပုဂ္ဂလာပြပြန်နိုင်ပါမလားအပြန်အနှစ်နဲ့ဘုရားအထုပါမဖျားဘယ်နှစ်တို့ဒီနေ့ပါဗျာပါသမီအချစ်ဘယ်လိုဒီနှစ်ပါတယ်ဗျာဘယ်နှစ်တို့ကာနာနှစ်ကာနာနှစ်ပါဗျာကာနာနှစ်ကိုကြောက်ကြပါ ဟုတ်ပါမလားသိကြပါလားဗျအာအမခန္ဓာပါလားအမခန္ဓာပါလားဟင်အမခန္ဓာပါလားဒါကသင်္ကြံမှုသင်္ကြံတရားဟောတာနော်တမန်မမိလားမမိပါရဲ့အေးတို့ရေးတဲ့ခြားကြဆိုတောင်းခိုင်းအင်းအင်းကြီးကချာတာလို့ဆုံးခိုင်းအာဒါကြောင့်တကားဒီလားတရားတော်ကြောင့်တကားညောင်ရပါဗျာတရားတော်ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီတော့ဒီတော့သူတို့လုံးထားပါပါ လူရာနဲ့အတူတူကိုယ်တင်ငါလေးဝတ်သွားရင်ပုံပုံကိုယ်တိုင်းကဒါဘုံကြီးနဲ့ဒါတန်ခါဟဲ့ဟုတ်ဗျာလူတိုင်းလူတိုင်းကမြင်နိုင်တာဒါမှမဟုတ်အဲအဝတ်ကိုလူချင်းနေအဆင်းလူရာနဲ့အတူတူဟုတ်နော်ပြီးတော့ယာနာတော့ဒုက္ခတော့တဒန့်ဆိုတာရင်ယထလူချင်းနေချမ်းသာတာလူရာနဲ့အတူတူတဲ့ဟုတ်ဗျာဥပမာမယ်ဟိုကားနဲ့ပြင်သွားတယ်ဆိုရင်ကိုကိုယ်တိုင်း ဈဉ်ညာလျှောက်ကတော်တော်ဒုက္ခရောက်မှာပေါ့ခြေရင်သွားရင်တင်ပါဗျာအဲ့ဒါကိုဟိုမပင်မပန်းချမ်းချမ်းသာသာသွားနိုင်အောင်ရင်နဲ့လူတာချမ်းသာလူတာနဲ့အတူတူတက်ပြီးတော့အာနာတော့ဗလာတော့တတာနဲ့ဒီအစားတော့ဆုံးရမတာလူရလူချင်းပြီးအားကိုလူတာနဲ့အတူတူတက်ဟင်အဲဒီအာရသာမတို့ကအာရှိမာကိုပြီးတော့ဂေဟာတော့တပတော့တတာနဲ့အဖာဦးလူတာဒီအကုန်လုံးလူတာနဲ့အတူတူတက် ဟုတ်နော်ကျောင်းတစ်ကျောင်းလူထားတဲ့ဒီကျောင်းပေါ်မှာသီလယူတယ်ဆိုရင်လည်းအဲဒီသီလလည်းကိုလူပြီးသားမဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျကျောင်းတစ်ကျောင်းလူတဲ့ဒီကျောင်းပေါ်ကနေပြီးတော့အလှလုပ်သွားတယ်ဟင်အဲ့ဒါကိုယ့်ကိုကျောင်းပြည့်ဒီအလှဟောကိုမရနိုင်ဘူးလားရပါတယ်ရနိုင်တာပဲဗျာဟုတ်ကလားဗျာဟုတ်ပါတယ်ဟင်အဲ့တော့ဒီကျောင်းပေါ်ကနေပြီးအဲရှိရှိသမျှတို့သာသနာအမှုတွေကိုလုံမှာတော်မှုလုံသမျှအမှုတွေဒီ ဒီကြောင်းတခါကအလိုလိုနေရင်ရမှာဒေါမို့အထောက်ဥယူခြင်းဒီအကုန်လုံးလူတာနဲ့အတူတူပဲဗျဓမ္မဗျာဟင်အဲ့တော့တို့ကကြောင်းနေနေမှာဗျတကားပိတ်ပြီးအိတ်ထားဆိုတော့ခင်ဗျအိတ်ပါလူတာကြောင်းတကားအိတ်ပါလူမှာလားတာပါတော့တရားဆိုတော့အိတ်ပါပါမှာပေါ့ဗျအဲ့ဒါကျွန်တော်ကယူမှာပါဗျဟုတ်နော် ဟေးဒါကအကြောင်းလူလူချင်းပြောတာတို့ကရေသက်ချကလည်းလေးရှိတယ်ပြောမှန်တော့တမပါဗျဟင်တို့ကလည်းနားထောင်မဲ့လူရှိလို့ကတော့ပြောသမားဗျာဟုတ်ကလားတမပါတို့ကရေသက်ချဆိုရေသက်ချလိုက်တာဘာလို့ချတာတော့သိဘူးနော်သိသလားသိပါဗျာဟင် တို့နှုတ်သီးလာလာထိုးတာသိပါပါဗျာတို့စိတ် တွေကပူလွန်းတော့ပြနေတယ်စိတ်မတီးကြဘူးပူတာကိုခန္ဓာထဲရှိတဲ့ဓာတ်တွေဖောက်ပြန်တော့တွေးဆူပါတယ်တွေးဆူတော့စိတ်ပူပါတယ်ပူတော့လှူးနေတဲ့ချိန်ကိုစိတ်တွေဟိုရောက်ဒီရောက်မရောက်အောင် အေးတဲ့ရေလေးနဲ့ကခိုင်းတာဟုတ်တယ်နော်ကျောင်းတကာကြီးမှတ်ထားနော်တော်နေရေသက်တာချတာရေသက်ချမှာဘူးစိတ်ပူသေးပြဟင်ဟင်တို့ငငယ်ကဖြစ်ခဲ့ဘူးတာဗျတို့တို့အမေကဟိုသူ့ရေသက်ချဘူးအမေရေသက်မချဘူးဗျတို့ကိုခိုင်းတာတို့ကရေသက်ချရတာဟုတ်ဘုန်းကြီးကဘာဆိုလို့ဆိုမှမသိဘူး ဘယ်နာဆုံးလို့ဆုံးမှမမသိဘူးကျေသက်ချလာတော့တောက်တောက်တောက်တောက်ချတယ်ငါရီကိုများသွားပါလားကြာလို့လားဟင်းတောက်တောက်တောက်တောက်ချလိုက်ငါရီကိုများသွားပါလားပြန်ယုံလိုက်ဒါပြီးတော့ရှေ့ကြိုပြီးပူသေးဗျဒါပြီးအမျှမကျေကျေအော်ရဲပါမလားဆိုပါသေးဗျ ရေသေးချမှဘိုးတောင်ဘူးသေးတယ်နော်ဟုတ်တလားတမချဘူးလားတို့လို့တမကြီးတယ်ဟုတ်ကလားဟုတ်ရေသေးချတဲ့ရေဝဲချက်ကအဲ့ဒီဘူးနေတဲ့စိတ်ကူအေးအောင်ရေနဲ့ကတ်ခိုင်းတာတမရေကိုကတ်ခိုင်းတာနော်တမဟုတ်တယ်နော်တမအဲ့တော့ရေစကလေးကြည့်နေပါဒီမှာတော့ခွက်သေးပါတို့ထုံးစံအတိုင်းဆိုရင်ကလားလက်ထက်ကတော့ခရားလေးနဲ့ ခင်များတို့ကိုယ်လုံးနေကျောင်းတကာနဲ့ကျုပ်နဲ့အပြင်ထွက်ရကျုပ်တို့မဆိုးရဘူးဟိုကျောင်းတကာကကျုပ်တို့ကိုရှေ့နေငှားလို့ပါဆိုရသူတို့ကိုယ်တိုင်ရည်သက်ခွက်ခံပြီးတို့ကိုတို့ရှိကိုဆိုရမှာတို့ကတက်တည်ခံလိုက်ရတက်တည်လိုက်ရတာပါ အရှင်ဘုရားတပည့်တော်ဟောဒီကြောင်းကိုဘာကိုရည်သူ၍လှူပါသည်ဒီရည်သူချက်တိုင်တပည့်တော်ဘေစုကိုလိုချင်ပါသည် အဲ့ဒါကိုရှောက်ပြီးတော့ရေစိတ်ချတယ်အမြဝေကြတော့ဒီပြောင်းလာပြီးဒီပိဒါကိုဝေရတာပါဟုတ်နော်အဲ့တော့ရေစိတ်ချတော့တို့ဒီခရားထိတ်ကလေးတော့ရေရေလုံးလေးရှိမှာနော်မြေကြီးတဲ့ရောက်တော့သက်ချင်ပါခရားထိတ်မှာရေလုံးလေးပါရှိတယ်ခရားထိတ်မှာရေလုံးလေးပါဗျာမြေကြီးပေါ်ရောက်တော့ရှိပါအဲ့ဒါကိုအတိကချင်းဖြစ်ဖြစ်မြင်အောင်ရှုခိုင်းတယ် နှစ်ချက်ရေကိုတတိနဲ့စိတ်ကိုကတ်ထားတာကဒီလှူးနေတဲ့အချိန်ကိုစိတ်ကလေးအေးနေအောင်တီးနေအောင်လို့နော်ဟုတ်နော်အဲ့ဒီစိတ်ကလေးတီးနေအေးနေတဲ့အတိုင်းရေဆက်ကိုကြည့်လိုက်တဲ့အခါအပေါ်ကကျလာတယ်အောက်ကျပြက်ကျသွားလိုက်အပေါ်ကကျသွားလိုက်အောက်ကျကုန်းသွားလိုက်အဲ့ဒါဒီပြိနေခြင်းဖြင့်ဖြစ်ပျက်ကုန်ရမှာနှစ်ချက်နော်ဒီမှာရေစချရတဲ့ရည်ရွယ်ချက် သူပြောသလိုချဘူးသလားမချဘူးပါဘူးဗျာမုံမိတ်သားလေးပါကိုချီရင်ဟင်ချဘူးပါဗျာတို့ကဝိုးကြည်တန်းစီဟုတ်ဗျာတို့ပင်မခံမောခံပြောတာကဒါဒီသိစီကျင်လို့ကွတင်ပါဗျာလောက်တော့အောင်ကွထုံးသားနဲ့မပီးနဲ့တင်ပါဒီစချတာအဲ့ဒီနှစ်ခုနဲ့ဒီစချတာစိတ်ကလေးဘူးနေတဲ့စိတ်ကလေးပြီးအောင် ပြင်းနေတဲ့စိတ်ကလေးတီအောင်ဟုတ်နော်ပြီးတော့အဲ့ဒါလေးကိုဟိုပေါ်လာလိုက်ပြက်ကြသွားလိုက်ပေါ်လာလိုက်ပြက်ကြသွားလိုက်အဲ့ဒါလေးပြီးနေခြင်းဖြင့်ဖြစ်ပျက်ကိုမြင်အောင်တောင်းတခုအဲ့တော့ဒီကုသိုလ်ကအကျိုးပေးတဲ့ဘဝကြတော့အဲ့ဒီအေးနေတာလေးကိုစိတ်ကပ်ထားတဲ့ဟာကဘယ်ဘဝရောက်ရောက်မတောင်းမတမကြောင်းမကြဘူးဒါစုတွေနေလားလူတိုင်းတောင်းတာမဟုတ်ဘူးလားမတောင်းမတမကြောင်းမကြဖြစ်ရပါလို့ဤခေါ် အဲ့လိုဖြစ်ချင်ရင်အဲ့ဒီတိုင်းရေပဲချမှာဖြစ်တာဟုတ်နော်တမန်ပါဗျာအဲ့ဒီတိုင်းရေပဲချမှာဖြစ်မှာပေါ့အဲ့ဒီတိုင်းဖြစ်အောင်လို့ဟောရေလေးကိုစိတ်ကကတ်ထားရတာဟုတ်နော်တမန်ပါအဲ့တော့မတော်မတမကြောက်မကြနဲ့လူဘဝနတ်ဘဝရောက်မှသာသာသနာနဲ့ကြုံရင်ဒီတရားရှုလိုက်ရင်ဖြစ်ပျက်ကိုမြင်နိုင်တာဖြစ်ပျက်ကိုမြင်နိုင်အောင်လို့ခုနကပေါ်လာတဲ့ပြက်ကြသွားတဲ့ဒါလေးအတိခိုင်းတာနော်တမန်ပါဗျာအဲ့ဒါကတို့ အဲဒီဘဝကလူဘဝဖြစ်ရင်ဖြစ်မယ်ဒီကုသိုလ်ကလေနောက်သွားဖြစ်ခြင်းဖြစ်မယ်ဖြစ်တဲ့အချိန်ကိုသာသနာနဲ့ကြုံလို့တရားကျင့်မယ်ဆိုရင်ဖြစ်ပျက်ကိုမြင်အောင်လို့ဟောဒီရေးသက်ချတာဟုတ်တယ်နော်မှန်ပါဗျာသူပြောတဲ့အတိုင်းချဘူးလားချဘူးသူတော့ချဘူးဗျာတခါမှတော့ပါသေးတယ်ခါမှတော့ပါသေးတယ်ခါမှတော့ပါသေးတယ် 好个啦，你在吃啦，以为就是那糊涨的个一样，是不是呀？涨的个啦，涨的个啦，涨的个嘛是呀。哈哈哈哈哈哈！涨的个，涨涨的个，涨涨的个嘛是呀。涨涨的个，那涨涨的个好个啦，你图个那涨的个那可好啦，哈哈哈哈哈哈！妈咪那涨的个也图过了，哈哈哈哈哈哈！哎，但看你在家里边，娘为我妈听嘞。 တမဗျာပေါ်လိုက်တာပဲဒီကလည်းအမြအမြနဲ့ဟိုကလည်းစာဓုစာဓုနဲ့လုံးတော့စာလူရှမ်းတော်ကတော့စာဓုကြီးတယ်ဗျာမင်းမိုးမိတ်ကြမှာတာဓုကြားဘူးလားရှမ်းတော်မှာတော့စာဓုစာဓုနဲ့ဝေသူကလည်းငါဒီကုသိုလ်ကြောင့်လူဖြစ်ရင်သူတို့တွေလည်းငါလိုလူဖြစ်အောင်ငါဒီကုသိုလ်ကြောင့်နတ်ဖြစ်ခဲ့ရင်ဒင်းတို့လည်းနတ်ဖြစ်စီရမယ် အဲ့ဒီရည်ရွယ်ချက်နဲ့ဝေရမှာရမ်းမအောင်နဲ့ဟုတ်နော်အမျှဆိုကိုနဲ့ဓာန်တူမျှလိုက်တာပြောတာလေတမပါဗျာဟုတ်နော်ကိုနဲ့ဓာန်တူမျှလိုက်တာကိုအမျှလို့ပြောတာကြောကြဲကအမျှလို့ပြောထားတာဟုတ်နော်ကိုနဲ့ဓာန်တူမျှရမှာတို့ပါလားတခါကြီးလို့စီတော့ရှိမလားဟိုခိုင်ကူးခိုင်ဆက်အစ်ပိညာဆိုင်ရှိပါတယ်ရှိပါတယ်ဟုတ်နော်ဒီလက်စီရနာကူးဆက် တက်မှာဒီကအပင်မခံလုပ်တဲ့စေတနာကိုဟိုကသာဓုခေါ်ယုံလေးနဲ့စေတနာဘူးဆက်ဟုတ်ကလားဗျဟုတ်ပါဗျဟင်းအဲ့ဒါအချောင်ရတာမဟုတ်ဘူးလားဟုတ်ပါဗျနားမှာဗျာဒီမရတော့ဟုတ်ကလားဒါတွေချောင်လို့ညလို့လိုက်လာတာပေါ့ဟင်ဟင်မဆောင်ပါဘူးလားဒီကတည်းကမချောင်ဘူးလေ ဟိုမမီနော်တမဗျာမမီရတယ်တာတို့ခေါ်သူကလည်းဩသူခမလုံနိုင်လိုက်တာငါတို့သူတို့သွားပြီးမလုံနိုင်ဘူးဟုတ်ဟာသူခမပေမခါလုံစားဟာငါတို့သူလိုမလုံနိုင်စားဘူးဆိုဝုံးမြောက်ဝုံးသားနဲ့တာတို့ခေါ်ရမှာဟင် ဝုံမြောင်ဝုံသာခေါ်တာလားမျက်နှလုံးလေးဖြစ်ခေါ်တာလားကိုကဟုတ်ပါပါဗျာခေါ်မှာပါရှိသေးတယ်အရင်ကခေါ်ခဲ့တာလေဟုတ်ကဲ့ဗျာဟုတ်ပါပါဗျာအများအော်လို့အော်လားအော်လားတခါကြီးမိတာမဟုတ်ဘူးကိုမိုးမိတ်တွေမိတာတခါကြီးမိတာမဟုတ်ဘူးမိုးမိတ်တွေမိတာ ဘယ်လိုပုံပိတ်တယ်မမီနော်နာမည်ရတယ်အမြဝေဒာတာတို့ခေါ်တာလေဟိုထုံးဝုတ်ကြည်တိုင်းဖြစ်ပါစေနဲ့နော်တမပါပြီးတော့တကာကြီးကရေးစဲချပြီးရင်တို့ဘာတော့မြအေးအမြဝေတာနော်နော်ဝေတာမဟုတ်ဘူးလားဒါလည်းတာဝန်နှစ်ခုပဲတာဝန်နှစ်ခုနဲ့ဝေတာခုနရေးစဲချတာလည်းနှစ်ခုထင်တယ်နော်တမပါဗျာမြဝေတာလည်းနှစ်ခုနော် ဘာဖြစ်လို့တို့ကိုလိုမလုံနိုင်သူတွေဟုတ်လို့တို့မမြင်အပ်တဲ့နေရာတွေရောမရှိနိုင်ဘူးလားရှိပါဘူးသူတို့တို့လုံနိုင်ဘူးသူတို့တို့လုံနိုင်ဘူးဟုတ်နော်တမန်ပါဟင်တို့မြင်အပ်တဲ့နေရာမှာဟောဘူတယုံနဲ့ရှိတော်လည်းပဲကိုလိုမအားလို့မလုံနိုင်တာတွေအများကြီးပဲတမန်ပါဟုတ်နော်တမန်ပါမအားလို့မလုံနိုင်တာမပြည့်စုံလို့မလုံနိုင်တာတွေ အများကြီးကြတင်ပါဗျာအဲ့ဒါဒီကိုကိုလိုရပါစေတော့ဆိုတဲ့စေရနာနဲ့ဝေဒနာပတ်တိနံပါတ်2ကတက်တည်ယူတာနော်တမပါဗျာအမှုဖြစ်ရင်တက်တည်ပါရမှာဟုတ်တမပါဗျာဟုတ်နော်တမပါဗျာတည်တည်တည်ဖရာကအလောင်းတော်ကဟိုတို့မျိုးစင်ဘဝဒီလိုပဲမျှဝေခဲ့တာလေ ဒါမှမဟုတ်ဘောရီပင်နဲ့ရွှေပလင်ကြတော့မာနနဲ့လူကြတာမဟုတ်ဘူးလားတမန်ပါဗျာလူတော့အဲ့ဒီမှာတက်ပြီးယူရတာလေတမန်ပါမဟုတ်ဘူးနော်ယူပါဗျာတမန်ပါဒါတော့ခင်ဗျားတို့ကလုံးတည်ပြီးသားတွေလေတမန်ပါဟင်ဟိုဘောရီပင်မှာသူ့ပိုင်နဲ့ငါပိုင်နဲ့ညင်ပွားကြတာမဟုတ်ဘူးလားတိုက်ကြခိုက်ကြတာမဟုတ်ဘူးလားတမန်ပါအဲ့ဒီချိန်မှာဟိုမန္နာမင်းကနေပြီးတော့ငါတက်ဒီခေါ်ဒီနောက်ကရှိသမျှငါတက်ဒီဒီပါပဲဆိုတော့ရှိသမျှနတ်ဒီထောက်ထားရတဲ့အကုန်လုံးဟုတ်ပါတယ်ဟုတ်ပါတယ်တဲ့အဲ့တော့ကဲခင်ဗျားက အဲတက်တည်ကြပါဆိုပေါ့တို့ဖရာရှင်ကမင်းလူတော့ငါဘာမှပြနိုင်ဘူးကွာသို့တော့ငါကလူတိုင်းလူတိုင်းဟောဒီမြေကြီးပေါ်ကိုငါရည်သက်ချခဲ့တယ်ငါမြေကိုတက်တည်ပြုမယ်ဆိုပြီးတော့တက်တည်ပြုတာဟုတ်နော်ဟုတ်ပါဘူးဟင်အဲ့တော့ကိုယ်အတွက်အမှုဖြစ်ခဲ့ရင်ခိုင်လုံအောင်လို့ဒီအမျှဝေတာတက်တည်တူခြင်းလို့ဟုတ်ကလားတို့ဖရာတွေဒီမှာပုံတော်တွေ့ပါလိမ့်မယ်ဒီလိုလက်ညှိုးထိုးပြီးတော့အောက်နေတာလေ ဒီလိုအောက်ကြီးလေဘူမိဖတ်တာဘူမိဖတ်တာလို့ခေါ်တယ်ဘူမိဖတ်တာမုဒရာလို့ခေါ်တယ်အဲ့ဒါဟိုဘော်ဒီဘင်းနဲ့ရှုပလင်တော့ကဟိုမနန်းနဲ့တိုက်တော့ကမြေကိုတက်တည်ပြုထားတာဒီမှာအဲ့ဒီပုံအဲ့ဒီပုံဒီမှာဗျာလက်ညှိုးနဲ့ဒီလိုလောက်ထားတာလေဒီကြီးကိုအဲ့ဒါတက်တည်ပြုထားတဲ့ဟာဗျာအဲ့တော့တို့ကအမျှဝေတာကကိုလိုသူများရဖို့နံပါတ်1ဒါပြီးကိုအမှုပေါ်လို့ရှိရင်တက်တည်ရဖို့နံပါတ်2ဒါနဲ့အမျှဝေတာနော် ဟုတ်ကလားဝင်နိုင်ပါမလားဝင်နိုင်ပါကြောက်တကာကြီးရေကြောက်ကြောက်တကာဟုတ်ကလားဟဲ့အဲ့တော့ရည်စင်းချတော့လဲတောင်းတစ်ခုထယူရမှာဒီမှာကြတော့ခုနတူပြောသလိုဟိုပေါ်လာလိုက်ပြက်ကြလိုက်ဖြစ်ပြက်ထင်တယ်နော်ဖြစ်ပြက်မြင်အောင်ဒါကနံပါတ်ခုနတူပြောတဲ့နှစ်ခုကတစ်ခုရှိသွားပြီနော် တမဗျာဟင်နာပနှစ်ကမြေကြီးကိုသွားပြီးဒီကအပြင်ထွက်ရင်လောင်းရအောင်ပါနော်တမဗျာမြေကြီးကိုသွားလောက်ပြင့်နေရာမှာငါလာပြီးတော့ကုသိုလ်ဒါနပြုတ်ပါတယ်တင်ပြပါစီသားတို့ဟောဒီမြေကိုလောင်းခဲ့ရအောင်ပါညီတက်ပြရအောင်တမဗျာဟုတ်နော်တမဗျာဒီအဲ့တော့တို့ဟိုခုခုဘဝပဲဆိုပါတော့ကွယ်အန္တရာယ်တစ်ခုကိုတွေးခဲ့လို့ရှိရင်ဒီကိုနှာအာယုံပြုပါတယ်အကျွန်ုပ်ဘယ်နေရာကိုအရှင်ဘုရားတို့ကပါပါ မပရန်ကူပါဗျာမပရန်ကူမှာကျွန်တော်ကျောင်းဆောက်လှူခဲ့ပါတယ်အဲ့ဒီတုန်းကကျွန်တော်ရေတဲ့တင့်ကောင်းပေါ်မှာချခဲ့ပါတယ်တင်ကျွန်တော်ဖြစ်နေတာကိုသိပါစီဆိုရင်သူတို့ကတက်တည်လိုက်ရတာတင်ပါဗျာတောင်ဒီကိုရေသက်ချတာနံပါတ်1နံပါတ်2ကမြေကြီးပေါ်သွားချရအောင်မတင်ပါပုတ်ကလားတင်ပါဗျာအင်းတို့လူပြောချတာလား ပန်းဆိုလောင်းတာပန်းဆိုလောင်းတာပါဗျာဘုံမိတ်ကြီးတွေကတော့ဘယ်လိုရန်ကနေပိုက်တာလောက်ရတော့ဟုတ်ကဲ့ဒီတက်တိမပြုတ်ခဲ့ဘူးလားမပြုတ်ခဲ့ဘူးလားဗျာဟုတ်ကလားအဲ့တော့အမှုပေါ်တော့အဲ့ဒီညီဆောင်ကလိုက်မရလားလိုက်တော့ဗျာလိုက်တော့မမီနော်မမီပါဘူးဗျာခြာနေကြမှုခြာနေကဲတို့ သူကသာဝါလုံးဝါရအကုန်လုံးလိုက်ဆိုခင်ဗျားတို့ညီလက်ွက်တဲ့တို့ဘာတို့သာတန်ခါလူလိုက်တော့မှာတမပါဗျာတန်ခါကြောင်းဖြစ်တယ်တမပါဗျာ ဗန္ဒီဗန္ဒီသံသာရသံသာရဝတ္တဝတ္တဒုက္ခတောဒုက္ခတောမောသနာထာယမောသနာထာယနိဗ္ဗာနတနိဗ္ဗာနတဣတိကရိယာယဣတိကရိယာယဣမံဣမံဝိဟာရံဝိဟာရံသံဃာတသံဃာတဒီမဒီမသံဃာတသံဃာတဒီမဒီမသံဃာတသံဃာတဒီမဒီမဣတံမိပုညဣတံမိပုညသာတဝေခယသာတဝေခယ ဟောတုဝါဟောတုဣတံနောဣတံနောပုညပါကံပုညပါကံသဗ္ဗတတနာသဗ္ဗတတနာဒီမာဒီမာသေတာမြဝေပြာကုသိုလ်ကုသိုလ်ယမြာမြာမြာရေတော်မူရပါကုန်သောသာလူသာလူသာ